Ladies and gentlemen, I come back to the city of Rangoon with self-assignment. And it's a secret. And you'll find in this play what that secret is all about. Boundin Boundin Ha ha ha ha ha ha ha ha အောင်တင်ပြန်လာပြီဘိုးအောင်တင်ပြန်လာပြီဘိုးအောင်တင်ပြန်လာပြီလူညိုကြောဘိုးအောင်တင်ရွှေမြတ်မှန်ဘိုးအောင်တင်လာပြီဟဲ့လာပြီဟဲ့ဘိုးအောင်တင် ပြဆန်းသစ်တီနဲ့ကိုအောင်တင်မှကိုအောင်တင်ရတန်းတော့ကိုအောင်တင်ခံတွင်မြောက်ရုပ်ရှင်ကိုအောင်တင်နှစ်90ရုပ်ရှင်သမိုင်းမှာပုံခိုင်းနိုင်တင်ကိုအောင်တင်ကိုအောင်တင်ကိုအောင်တင်ကိုအောင်တင်လာပြီဖေးလာပြီဖေးကိုအောင်တင် ရှစ်ဆုံးလူယူခြင်းသည်ပုံမတကဘူအောင်နဲ့လူယူကြီးဘူအောင်နဲ့အဆွဲဘယင်အကျမ်းဘယင်လူညိုကျော်ရွှေမြတ်မှာဘူအောင်နဲ့ညောင်လာဟေ့ဘူအောင်နဲ့ဘိုးအောင်တင်ပြန်လာပြီနှစ်90ရုပ်ရှင်သမိုင်းမှာ ဂင်ဝင်မြောက်ရုပ်ရှင်ဘိုးအောင်တင်ရိုက်တာရွှေတုံးပြောင်ဝတ္ထုဇလန်းကိုဇညွန့်ဒရိုက်တာနန္ဒဝင်းကျော်ကောင်ပြီးပြင်းချေမုတ်အတော့နောက်ခံအမှုလက်ရတပုတ်ဖြစ်ထူးခြားဆန်းပြစွာတင်ပြလိုက်တယ်ဂန်ဝင်မြောက်ရုပ်ရှင်ဘိုးအောင်တင်ရုပ်ရှင်ဇာတ်ကားကြီးအဆက် Return of ဘိုးအောင်တင် Return of ဘိုးအောင်တင်ဘိုးအောင်တင်ပြန်လာပြီဂန်ဝင်မြောက်ပြဿပထမပိုင်းဘိုးအောင်တင်ပြန်လာပြီ Hahaha <laughs> <laughs> က်ဆက်လာကြည်လားလူတော်သူတော်မတွုံးနိုင်တဲ့လူစုကြီးဘောင်းနဲ့ဆိုတော့ပါကျုပ်ကဟာမမြဝင်ဘဝနဲ့လာလာမှမတန်နဲ့စပူရရွှေစင်ဟာတင်ကြီးရွှေခွက်နဲ့သာထိုက်တန်နေဆိုတာကိုကျုပ်နားလဲပါပြီမမြဝင်ကျုပ်နားလဲပါပြီနားလဲပါပြီနားလဲပါပြီပြည့်ဟိဝိပယောကဒုက္ခအပိဟိ ပမယောခောဒုက္ခချစ်သူနဲ့ကြွေကွင်းရခြင်းသည်ဒုက္ခမချစ်မနစ်သက်သောသူနဲ့ပေါင်းသင်ရခြင်းသည်ဒီဒုက္ခဒုက္ခပဲဒုက္ခပဲဒုက္ခပဲဒုက္ခပဲမမြဝင်းနဲ့ဒီဘဝမှာမပေါင်းသင်ရမယ်အတူတူငါဘဝကိုဒီတောကြီးထဲမှာပဲငါဖာသာငါဇတ်သိမ့်လိုက်တာပဲကောင်းပါတယ်လေကဲ ဆရာဆရာဘာဖြစ်တာလဲဆရာရဲ့ဟာဒုက္ခဗျာကျွန်တော်ပါဆရာရဲ့ငါဘာဖြစ်တာလဲဒုက္ခမသိဘူးလေဆရာဆရာပဲအိတ်နေထအော်တာပဲဟာဟလာအော်အေးငါအိမ်မက်တာကွာအိမ်မက်တာအိမ်မက်တာအော်ဆရာဘာလို့များအိမ်မက်မရတာလဲဆရာရဲ့ပြောစမ်းပါဦးမမြဝင်ကြောင်းပေါ့ကွာဘယ်လိုရှိအောင်မှာတော့ဟုတ်လားဆရာ မမြဝင်းကငါလိုက်ခေါ်ရင်မမြဝင်းပြန်မလာတာနဲ့ငါကငါတနက်နဲ့ပြစ်တတ်ဖို့ငါထအောင်မိတယ်ဆိုပါတော့ကွာအေးအဲဆရာမလဲစားလဲမမြဝင်းအိမ်မက်တာလဲမမြဝင်းအိမ်မက်တာပါကွာလာလဲမမြဝင်းအိမ်လဲမမြဝင်းနဲ့မမြဝင်းဒုက္ခကတဲကြီးပါလားဆရာရဲ့ဒီလိုပေါ့ဒုက္ခရာဒီလိုပေါ့ဒီလိုပေါ့မမြဝင်းပေါ်မှာငါရဲ့မေတ္တာဆိုင်ခဲ့ရပရံပရဘောကဆက်ဆက်ကချစ်ခဲ့တဲ့ရေစက်ကြောင့် ဖြစ်တယ်လို့ဆိုရမှာပေါ့ဒီမဲ့ဆရာဆရာပဲတည်တည်ချာချာစဉ်းစားပါအောင်ဆရာဘာတော့ကွာလမ်းတကာဝရဲစာကပ်ပြီးစုတော်ငွေတစ်ထောင်ထုတ်ထားခံရတဲ့တိုင်းလုံးကျော်ဘုံတွေပြစ်တော့တတ်တိပြလာသေးတာပဲကိုလည်းတဲ့ရောက်နေတဲ့မိမတယောက်ကိုမထီဖို့မတိုးဖို့ကြည့်နေရတာနဲ့ပဲအာသာဖြစ်နေတဲ့အဖြစ်မျိုးအပြီးသားကြတော့မှသူများလက်အမိတက်ပြီးလွတ်လိုက်ရတာဆရာဘလို့ညံ့ရကြတယ်လေဆရာကြီးနော်မင်းပြောလဲခံရမှာပေါ့ကွာမင်းပြောလဲခံရမှာပေါ့ဒါပေမဲ့သူကခင်ဗျာ ငါမင်းတို့တခုပြောမယ်ကွာဟုတ်ကဲ့ဆရာပြောပါမင်းလိုချင်တဲ့ရွှေတွေငွေတွေစိန်တွေဗရမ ्या တွေကိုတနတ်နဲ့ပြပြီးတောင်းလို့ရချင်ရမယ်ပေါ့ကွာမေတ္တာတရားကိုတော့လက်နဲ့နဲ့ချင်းချောက်ပြီးအာရမယူလို့ရမယ်မင်းထင်သလားမင်းဘယ်နဲ့သဘောရမထင်နဲ့နော်ဒုက္ခဟုတ်ကဲ့ဟုတ်ကဲ့မထင်နဲ့မထင်နဲ့တစ်သက်လုံးမထင်ပါနဲ့ဒုက္ခမေတ္တာကိုမေတ္တာနဲ့အရင်တီးမှသစ္စာခိုင်မြဲတယ်ဆိုတာကိုမင်းအောင်ကသိထားစေခြင်းနဲ့ဒုက္ခကြားလားငါပြောတာဟုတ်ကဲ့ဆရာ င်းမိပြီးဖျားနေအောင်မယ်အိမ်ထဲဝင်တော့သမီးလေးရေဟုတ်ကဲ့ပါမမီအော်ဒါနဲ့မမီကိုကိုချစ်စီကလည်းဘာတည်းမှမရဘူးอืมနီနုထိုင်လို့မှကောင်းရင်လားမသိဘူးနော်ကောင်းမှာပေါ့သမီးရေမောင်မချစ်လည်းအလုပ်တွေမရနေလို့စားတောင်မထဲအောင်နဲ့တူပါရဲ့ကွယ်ဟုတ်ပါရဲ့မမီရေအိုးမောင်မချစ်မောင်မချစ်သူ့ကျေးဇူးတွေမေမေတို့သားမိပေါ်မှာတော်တော်ကိုကြီးမားတာသမီးရဲ့ဟမ်မမီ ဟိုခါကသမီးလေးကိုဘူအောင်တင်ဖမ်းသွားတော့မှများသမီးလေးတော့ရေရင်နစ်ပါပြီမမေတို့နဲ့ရှင်ခွဲကိုရပြီလို့မှတ်နေတာမမေရလေမောင်ဘချစ်ကယ်ပြီလို့သာပေါ့တာရုပါတော့တာရုပါမောင်မင်းကြီးသားကြီးကျမ်းမချမ်းသာပါစေကွယ်ကိုကိုချစ်နဲ့လာမယ်လို့တော့ပြောတာပဲမမီဒါပေမဲ့သူ့လောက်ကတာဝန်နဲ့ဝတ်တရားကသူ့ကိုနိုင်နေတော့ခွင့်မရလို့များလာမှမသိပဲမမီရဲ့ အေးဒါလည်းဟုတ်မှာပဲတတင်းလဲကျွတ်တော့မယ်တို့ပြည်မျိုးကရွှေဆန်တော်ဖရာကြီးပွဲတော်လဲစတော့မယ်ဟုတ်တယ်မမီရွှေဆန်တော်ဖရာပွဲတော်နီးနေပြီပဲကဲမိမေတို့သားမိတဲ့စကားကောင်းနေလိုက်တာကိုနိုင်ထုံးမတော့မသိတော့ဘူးသမီးအိတ်တော်လေဟုတ်ကဲ့ပါမမီမမီလည်းအိတ်တော်လေမမီဖရာရှိခိုးလိုက်အောင်မယ်သမီးအိတ်နဲ့မှာဒါဆိုသမီးအိတ်တော်မယ်နော်မမီအေးအေးအိတ်တော်သမီးအိတ်တော် Buddhantranang kesami, Dhammantranang kesami, Sanghantranang kesami. Nuandokula Thanamaru Muzama Phe Eti Dandwa Dhamadadi ထွတ်ရှာတဒံနှခွညံနှင့်မမှန်သည်သာညာလှစွာဤမမြဝင်းရေမမြဝင်းနေခဲ့တဲ့နေရာလေးတွေထိုင်ခဲ့တဲ့နေရာလေးတွေအိတ်ခဲ့တဲ့နေရာလေးတွေအလှပြင်ခဲ့တဲ့နေရာလေးတွေဟာအောင်တင်းရင်ကိုရင်းနှစ်သူဝါကူလို့ထိုးသလိုဟာလာဟင်းလင်းနဲ့တပင်းချယုံမမြဝင်းကိုလွမ်းယုံလေးနဲ့မမြဝင်းများပြန်လာလိမ့်လို့ပြန်လာလိမ့်လို့နဲ့အထင်မှားအောင် ကျုပ်ယူနေရပါပြီမမြဝင်းရဲ့ကျုပ်ယူနေရပါပြီကျုပ်ယူနေရပါပြီอืมမမြဝင်းကတော့ဥပချင်းနဲ့ပျော်ရွှင်မြူးသူအချစ်ကျူးပြီးချီဥသူနဲ့ပေါင်းရတဲ့ဘဝဆိုတော့อืมအောင်တဲ့မှာသာအချစ်ဥပဒံဝေဒနာခံစားနေရတာအဖတ်တင်ကြိုင်းခဲ့ပါပြီမဟုတ်လားမမြဝင်းဟမ် စ်သူနဲ့ကြွေးကွင်းရတဲ့ဘဝမှာအသက်ရှင်ရက်ရက်တည်နေရလို့မထူတော့ပါဘူးလေမထူတော့ပါဘူးဒီတော့ဒုက္ခတော့မသိအောင်ငါဘဝကိုဒီညအပြီးဒီညအပြီးသားဇတ်သိန်းကအကောင်းဆုံးပါပဲလေအကောင်းဆုံးပါပဲဩမမြဝင်းမမြဝင်းရေမင်းကြောင့်လူစိုးကြီးဘွန်တင် ဘဝဇက်သိမ်းရတော့မှာမမြတ်ဝင်အေးလေငါမသိခင်မမြတ်ဝင်ငါနဲ့အတူတူနေတုန်းကငါကိုယ်တိုင်ဝေပေးခဲ့တဲ့သူ့ကိုယ်ဘွားအဝတ်ထဲလေးတွေကိုမမြတ်ဝင်ကိုစားနှုတ်ဆက်ခဲ့ပြစီမမြတ်ဝင်နှုတ်ဆက်ပါရဲ့နှုတ်ဆက်ပါရဲ့နှုတ်ဆက်ပါရဲ့ကူကြီးဟေးမမမြတ်ဥပ္ပချင်းနဲ့လိုက်သွားတော့ငါ ဒီအဝတ်တွေပြန်မပေးလိုက်တာမမမြကိုလွှမ်းတဲ့အခါဒီလိုကြည့်ချင်လို့ပေါ့နော်မဟုတ်ဘူးနမ်ဘိုမဟုတ်ဘူးမဟုတ်ဘူးဒါကြောင့်လို့တော့မဟုတ်ပါဘူးနမ်ဘိုရဲ့မမြဝင်းနဲ့ခွဲရတော့မှကိုကြီးရင်ထဲမှာကွဲမတက်ဆုတ်နေလို့ပါအဲ့တော့ကပြေးလိုက်ဖို့သတိမရဘူးလေအိုးဒါဖြင့်ငါမြို့ကိုလိုက်သွားမယ်လေမမကငါတွေ့အောင်ရှာပြီးရှာပြီးတော့ကိုကြီးကဒီအ ဝတ်တွေပေးခိုင်းလိုက်တယ်လို့အကူကြီးလဲလွမ်းပြလွမ်းနာကြပြီးကြာရင်ဒီမှာပဲလို့ငါထပ်ပြောမယ်ငါလေးမမကိုလွမ်းနေဟဲ့ငါဘွားကိုဒီတောကြီးထဲမှာညီကိုမချုပ်ခင်လေမညာဝင်တဲ့အဆိုးကောင်းကြိုးကောင်းတည်ရပြီးမှတည်ရတာပိုပြီးကောင်းနိုင်မယ်အေးဟုတ်တယ်ငန်းပုံပြောတာမှန်တယ် နမ်ဘုံရှင်မင်းပြောတာငါသဘောကျတယ်မင်းပြောတာမှန်တယ်နမ်ဘုံအဲ့ဒီတော့ကဟောဟိုမှာမမြဝင်းရဲ့အဝတ်စားတွေအဲ့ဒါတွေကိုယူဟုတ်ကဲ့နော်ဟုတ်ကဲ့ဟောဒုက္ခရဲ့ဒုက္ခညာဆရာလာပါပြီဆရာရဲ့မစမ်းမအောင်ကွာမနေ့ဖန်ကိုပြေကိုဟုတ်ကဲ့ဆရာနမ်ဘုံရဲ့မင်းရဲ့ပေါ်လီရဲ့သွားမှာကြားလားဘာကိစ္စလဲဆရာရဲ့မမြဝင်းစီကိုပေါ့ကွာ ဗျာငါတရုတ်ထက်သွားလေးရပါတယ်ကိုကြီးရဲ့တိတ်ဆမ်းမနတ်မို့ရဲ့တိတ်ဆမ်းမတိတ်ဆမ်းမဒုက္ခနဲ့ပေါ်လူကိုငါထက်လိုက်မယ်ဒုက္ခကမမြတ်ဝင်းအိမ်ကိုတိတယ်လေပြီးတော့သူ့ယောက်ျားဥပချစ်ကိုလည်းသတိထားပြီးတော့ပါသွားကြနော်ကြားလာငါပြောတော့ငါကိုသူ့ယောက်ျားပလိကမသိပါဘူးဟဲ့အကူကြီးရဲ့ငါတယောက်ထစ်သွားမှာပေါ့ကိုဒုက္ခနဲ့ကိုပေါ်လူတို့က တို့ရာကနေကြပါစေလေအင်းဆရာတက်တဲ့ကိုတို့ကကိုရှာတာပဲလက်ထက်ရောက်ပြီးသားမိမတယောက်ကိုပြန်လို့ပြီးမှနောင်တရနေလို့ဘာထူးမှလဲဆရာရဲ့အဟွာပြောတာလို့နတ်ပြေ၆တက်အပေါ်ဆုံးတက်ကနတ်တွေးလားအလေတက်ကနတ်တွေးလားတော့မပြောတတ်ဘူးနတ်သမီးနဲ့နတ်သားဟာထီကဘာရေကဘာလက်ကမ်းယုံလေဘေးဖက်ယုံရိယုံလေးနဲ့အာသာပြေတဲ့နတ်နဲ့ဆရာနဲ့တူးနေပြီသိလားဆရာရဲ့အဲလူတွေသာသိသွားရင်မင်းရဲ့ဆရာ ဘိုးအောင်တင်ကသင်းထားတဲ့နဖြီးကြီးလို့ပြောကြမှာမဲနော်ဆရာနောက်မနေစမ်းမနဲ့ဒုက္ခရာရေးတယ်မနဲ့မနောက်စမ်းမနဲ့မနောက်စမ်းမနဲ့လူစုဖြစ်ရတဲ့ဘဝပဲမဲ့လူကောင်းလို့နာမည်ခံထားတဲ့လူတွေမဆောက်နဲ့တစ္ဆာကိုငါဆောက်နေဆိုတာမင်းသိတယ်မလားသိပါလေဆရာစည်းကမ်းရှိတယ်ဆိုတာနတ်တွေသိတယ်ပေါ့ဒါကိုမမြောက်ဝင်လည်းသိတယ်ငါဇာတိကဂုံတိရှိ လူချမ်းသာမိကောင်းဖခင်သားသမီး ဟုတ်တာဗောလောကကိုစိတ်နာလို့သာတရားရပြီးတော့ထွက်ရမယ်အစားတမသရဲ့စိုက်ရောဖက်သဲပင်မင်းတိချုကင်းဆိုတာလို့ငကိုချိုထရှိရနဲ့လူဆိုးဘဝဖြစ်ခဲ့ရတာကိုကွာဒါပေမဲ့ဆင်းရဲတဲ့လူကိုဘယ်သောအခါမှဘုံတင်ဒုက္ခမပေးခဲ့ဘူးဆိုတာမင်းသိတယ်ဟင်မင်းသိတယ်မလားဒါပြင်ဆရာတပည့်တော်တမဘောဆရာဟင်ဟုတ်လားဆရာ ဗန္ဒရာသေချိုတိကြီးဘူအောင်တင်အချိုကင်းပြီးခါရတာဟာတမဒုက္ခကြောက်ပေါ့လေးစရာဟမ်ဟုတ်လားစရာအမ်မင်းမေးလိုက်ပါတယ်ဒုက္ခရဲ့မင်းမေးလိုက်ပါတယ်မင်းငါတပည့်ပဲတပည့်တွန်းပေးလို့ကြီးဘယ်ဟုတ်မလဲကွာရာမတို့လှမောင်လုံးနဲ့တွားပြီးတော့ပူပေါင်းမိတယ်မလားဟုတ်ကဲ့ငကိုကလေးကလည်းကို့အဖြစ်ကိုစိတ်ချင်းမိတာကိုဟာ စိတ်ရှင်နေဆိုကြတဲ့ကဘယ်ချိုနိုင်တော့မတော့ဆရာရင်ကြာတော့ချင်းတူးပြီးတော့ခါသွားရောမဟုတ်လားဆရာထမအောင်မလဲကိုကြီး။အော်ဒုက္ခရေ။ဗျာ။ဒါမဲ့မင်းဥပချစ်ရဲ့အိတ်ချေကိုမင်းကိုယ်တိုင်အဝေးကနေကဲခတ်စုံစမ်းပြီးမှနမ်းမုံကိုလွှတ်။ဟုတ်ကဲ့ပါဆရာ။ မမြဝင်းကိုမတွေ့ဘဲနဲ့ပြေးရတော့မင်းတို့ပြန်မလာကြနဲ့စိတ်ချပါဆရာကြီးကြားလားဟုတ်ကဲ့မမြဝင်းစီကသတင်းအဆိုးကောင်းကိုမရရအောင်ကြိုးစားပြီးရှာခဲ့ကြနော်ဆရာဟုတ်ကဲ့ဟိုသတင်းမလှလို့အင်းဝဆန်ကမဲဒီတီမီနေငေါဆရာရဲ့ငါမြစ်တန်နဲ့ဝယ်ချမ်းပေးတဲ့ပစ္စည်းအထည်လေးတွေသူ့လက်ထဲပြန်ရောက်ပြီးတော့ကသူဝတ်တဲ့ဆင်နဲ့ကြားရရင်ငါကျေနပ်ပြီဒုက္ခ ငါကျေနပ်ပါကွယ်တို့ဆရာကနန်းပုံနဲ့မတ်လိုက်တို့ကိုပေးရကဲရတာတဲ့ပုံပြီးကုသူရတဲ့ထင်တာကိုကွယ်ကဲဥပလူဆရာကြီးကျွန်တော်မှားတာတွေကိုအကုန်လုံးစူးစမ်းခဲ့နော်စိတ်ချကဲဒုက္ခသွားတော့သွားတော့ကဲနားမသွားကြမယ်ကြမ်းမယ်ဟဲ့ဒုက္ခရာမမဝင်းကိုမတွေ့ဘဲနဲ့တော့ကြီးကမင်းတို့လုံးဝပြန်မလာကြနဲ့စိတ်ချပါဆရာရဲ့စိတ်ချစိတ်ချမမဝင်းကိုမတွေ့ဘဲနဲ့ပြေကပြန်လာရင်တော့ မင်းတို့ရောငါရောဒီဘဝဇာသိမ့်ပြီတာမှတ်တော့နော်နမ်မို့ဝေးဥပချစ်ရှိရင်နင်ဒရီဝလီရလည်းပြောနော်အေးပါဟဲ့အေးငါတို့လည်းမယုံမလင်းနဲ့နင့်ကိုစောင့်ကြည့်နေမှာပါဟာသိချပါကိုဒုက္ခရဲ့ဒုစရအတွက်ဆိုရင်လေ ဟောရောက်ပြီမင်းလည်းဆရာရောက်တော့ရောက်တော့ရောက်တော့ကဲမင်းလည်းဆရာရောက်အိုက်ဆန်ပတ်ဆန်ဟုတ်ကဲ့ဆရာကျေးဇူးပါပဲနမောရှင်ဟောဝကမြင်းနေရတဲ့အိမ်ဟာမမြဝင်းတို့အိမ်ပဲကဲနေသွားတော့ဟာဝေကောင်မလေးတတိရှိရှိသွန်းတော့သူ့ကိုကြပလေးကတော်တော်လင်တာဝေးစိတ်ချစမ်းမဟေကဲငါသွားမယ်နော်အေးအေးအေးဟေး မမအင်ကလေးတကားကြီးတော့ခထားဝလားသူ့ယောက်ျားနဲ့များလိုက်နေကြသလားမသိပါဘူးအကူကြီးအတွက်တော့ဒုက္ခပါပဲဝိကုဒုက္ခဟဲ့ဒုက္ခကြီးဟဲ့မမအင်တကားကြီးတော့ခထားတယ်ဟဲ့ သူ့ယောက်ျားနဲ့ရန်ကုန်မြတ်လိုက်နေကြသလားမှမသိတာပဲအေးပါလေဒါဖြင့်လဲပြန်ချရုံပေါ့ငါလူရဲ့အိုးမပြန်ခင်စင်းမှာပစ္စည်းလေးပါလေးဝယ်ပြည့်စင်ဦးဟဲ့ကဲကဲနမ်းမနင်ကဥတော်လူကဈေးမှာပစ္စည်းဝယ်စောင့်နေသိလားအေးအေးငါရွှေစံတော်ဖျားသွားဖူးပြီးမှဈေးကိုပြန်လာခဲ့မယ်ဟာနော်အိုးဒီမှာဒုက္ခဟေးသူလဲရေကဗမာဖျားကိုမကြည့်ဘူးဘူးငါလဲလက်မှာပေါ့ဟဲ့ကိုစီမော နင်လည်းလိုက်ကြည့်မယ်မဟုတ်လားအေးလေကွယ်လူစုခွဲလို့ပဲဖြစ်ပါမလဲကွယ်သွားတူလာတူလုံးမှာပေါ့ငါတယောက်တည်းပြစ်ထားခဲ့လို့ပဲကောင်းမလဲဟေးငါလည်းရွှေဆန်တော်ဖះလိုက်ဖူးမှာပေါ့ကွာကဲနမ်မို့ဟောဖះကစူတုံးပြီဖះ အဲ့ဒီတော့နင်တို့စူလေးပါလိမတောင်းတော့ဘူးလားဟာငါတို့အတွက်တော့မတောင်းတော့ပါဘူးကွယ်တို့ဆရာအတွက်သာသူ့ကောင်မလေးနဲ့ပြန်တွေ့ပါစေလို့စူတောင်းပေးလိုက်ဆမ်းပါအုံနှမ်းပုံရဲ့ဟာဝေးဟိုမမမမမဟေးဟင်ဘယ်မှာလဲနော်ဟိုမဟေးသူခိုင်းရဲ့မမလေးလေးတော့မေးအေးလေကွယ်တွေ့ရင်မြန်မြန်လိုက်သွားတော့ကွယ်မမဟေးမမဟေးမမတော် မတော့မဟုတ်လားယင်မမမမယင်အော်ဒါကိုတည်တည်လားငါကတော့မမကိုလွမ်းတာနဲ့ဒီရရုံးမေဘယ်တော့ရောက်တယ်လဲမတောင်းယင်အကူအကူကြီးရောနီလူကောင်းနေလားယင်ဒီနေ့ဒီကိုရောက်တယ်မမအကူကြီးတော့မမပြန်တော့ကြကဘာဖြစ်တယ်မသိပါဘူးအဲ့ရထင်းလေးနေတာကုတ်ထဲကြီးပဲ ဘိုးအောင်ကြီးဟုတ်တယ်မမီခုခုဘာဖြစ်လို့လိုက်လာကြပြန်ပြီလဲဘာသဘောလဲအေးမမီကလေသူတို့လည်းမြို့ကိုဝယ်ချမ်းလာတာပေါ့မမီရဲ့ဤတို့လီမမကိုအကူကြီးကဒီအဝတ်ထုတ်ကြီးလေးပြီးခိုင်းလိုက်လို့ဟာအလိုတော်ဘာအဝတ်ထုတ်များပါလဲဟွန်းရှုပ်ရှုပ်ရှက်ရှက်ဟိုဟိုမမီကလေဟိုဒါဒါသမီးရဲ့အဝတ်တွေပါမမီရဲ့ဟိုဒါကိုအပေးခိုင်းလိုက်တယ်ဆိုတော့ဟုတ်လားမသားအောင်ဟုတ်ပါတယ်မမရဲ့ မအိုရစားရီမမစီလာပို့တာပေါ့ဟူးဒီလိုဆိုရင်ပြီးရောအရင်ကိစ္စနဲ့နာမည်သိမ့်နားနေရတဲ့အထက်နောက်ထပ်လူကြမကောင်းသူကြမကောင်းဖြစ်နေအောင်မယ်အော်မမီယာလေးဘိုးအောင်တင်စီကလူတွေဝင်လာထွက်လာသွားလာလာလာလုံနေရင်မောင်ပတ်ချစ်ကြားသွားရင်မကောင်းဘူးအေးပြေးပြီးပြန်ရတော့အိုးမမီယာလေးမမီပြောတာကဘိုးအောင်တင်ကြားသွားရင်လीအ ကဲဒီလောက်ရှိလာတာအားလုံးကိုတက်ပြစ်မယ်ဆိုရင်မမီဘယ်နဲ့လုပ်မလဲမလေးမလေးသူကျမ်းမယ်ရမ်းမယ်ဆိုရင်ကျမ်းနိုင်ရမ်းနိုင်လေလူပြီးတော့သူ့လူတွေကလည်းအရမ်းနဲ့အကျဉ်းကြီးပဲလူတယောက်ရဲ့အသက်ကိုပရွက်စိတ်လောက်အောင်းပေးတဲ့လူတွေကြီးပဲမမီရဲ့ဟဲ့ကရင်မလေးငါပြောတာဘောင်တွေကိုပြန်မပြောနဲ့နော်ညီဒီမစားပြီမလားဟဲ့ကြည်ယုံရှင်းမမေကြီးသွားအိမ်ပြန် သူ့ကိုခေါ်ပြီးထမင်းကျွေးလိုက်ဟုတ်ကဲ့မမီပြေလာတဲ့အခါတရက်နဲ့နေဦးပေါ့အေးဟုတ်တာပေါ့တို့ကအေးသူ့ကိုကျေးဇူးတင်ပါတယ်သမီးကိုပြန်နှုတ်လိုက်လို့ဒီအရင်ကတို့ရင်ကိုဓမြတိုက်တုံးကလည်းတို့ကိုသနာပြီးဘာပစ္စည်းမှယူမသွားရှာဘူးဟုတ်တယ်ဟုတ်တယ်ဒီတုန်းကတို့ရင်ကိုတိုက်တဲ့ဓမြဘုံတင်မှမသိဘူးပဲသမီးပြောပြမှာပဲဘုံတင်မှသိရတော့သူတို့ကောင်းစိတ်ရှိရဲ့နဲ့ဘာဖြစ်လို့လူဆိုးဓမြဖြစ်နေရပါလိမ့်နော် မောင်မင်းကြီးကဘိုးအောင်တွေကျမ်းပါပါစေချမ်းသာကိုစိတ်မြဲပါစေရှင်ကဲမမီသမီးလည်းအိမ်ပြန်လိုက်ဦးမယ်မမီဖះမအေးအေးဆေးပရိစိတ်နေတော့နော်အေးအေးသမီးပြန်ပြန်ဟဲ့ကြည်ယုံလာပြန်ကြစုဟုတ်ကဲ့မမမမကြီးဟင်ငါတယောက်တည်းမဟုတ်ဘူးဟဲ့ကိုဒုက္ခနဲ့ကိုပေါ်လူတို့လည်းပါလေမမယောက်ျားပလိတ်ကြီးကိုလေငါမကြည့်ရပါဘူးဟဲ့ သူတို့လည်းလက်ရဲမှမဟုတ်ဘူး။ကိစ္စမရှိပါဘူး။အားလုံးအိမ်ကိုလိုက်ခဲ့ကြပါ။ဘမလည်းကိုဒုက္ခတို့။အော်ဘမလာနေတယ်လေ။အော်ကိုဒုက္ခ။ရာ။ဘူးတာလိုက်တာရှင်။ဟုတ်ကဲ့ဟုတ်ကဲ့။ကိုပေါ်လူကြီးလည်းကျမ်းကျမ်းမာမာပဲနော်။ကျမ်းမာပါဗျာ။လာလာအိမ်ကျမ်းမာမောပန်းဖြေကြပြီတော့။အိုးကျွတ်တို့လည်းလို့ဖြစ်ပါမလားမကြီးရဲ့။ဟင်။ အဲလုံမလေးရဲ့ရှင်လုံမလေးရဲ့လေပလိကတို့ကိုအိမ်ကြမှာခွိကနေပြန်သားမှာတို့တို့တို့ခနောင်းပဲတို့လိုက်လို့ဖြစ်ပါမလားကွယ်ဩအိမ်မှာသူမရှိပါဘူးစိတ်ချလက်ချလိုက်ခဲ့ကြပါဟေးဒုက္ခဟင်ငါတော့မြေခုံးတောင်လှုပ်လာပြီဝေးအေးငါလက်မုံးကြီးတော့လှုပ်နေပြီဟာဘုရားရေတို့ကဲပါဦးကွာ နေပါအောင်လုံမလေးရဲ့လုံမလေးယောက်ျားလားဂတ်ထဲမှာပဲနေလားလားကွယ်သူဒီမှာမရှိပါဘူးရန်ကုန်မှာပဲနေပါတယ်နေပါဦးဗျဘာဖြစ်လို့အတူတူမနေပဲခွင့်နေရတာလဲအမကြီးရဲ့မင်္ဂလာမမဆောင်ရသေးပဲကိုတုခရဲ့မင်္ဂလာမဆောင်ရသေးဘူးဆိုတော့ လေမရမဖြစ်သေးဘူးလို့ပြောတာလားလုံမလေးဟေးအိမ်တော့မကြသေးဘူးလို့ပြောတာပေါ့ဦးကြီးရဲ့အိမ်တော်ကြတာမင်္ဂလာဆောင်တာမလုတ်တာညာလုတ်တာရှုပ်တကွာအဆုံးမတော့လေမရမညာသေးဘူးလို့ပြောတာပါတို့ကရင်တွေကတော့ယိုယိုပဲဟေးဒီလိုလားရှင်ကျွန်တော်တို့ထင်းနေကြတာကကိစ္စတိကျပြီလို့ထင်းနေတာဒီเจ้าသာဆရာကြီးကြားသွားရင်လေအတော်ဝန်စားရှာမှာဗျာအเจ้าကမသိ အခွင့်ကမလျော်ဆိုတာလို့သူနဲ့ကျမကခုဝမှာဘယ်နည်းနဲ့မှမဖြစ်နိုင်တာမို့ချစ်ရဲ့နဲ့ဥပိ္ပခာပြုလုပ်ပြီးထားခဲ့ရတာပါအကိုကြီးကသူတော်ကောင်းပါရှင်ဒါကြောင့်လေကျမသူ့ကိုမေတ္တာကြီးမားခဲ့ရတာပါအော်ဒါနဲ့ရှင်ဥပချစ်နဲ့မင်္ဂလာမဆောင်သေးတာကဘာဖြစ်လို့လဲဗျဟင်အမကြီးပေါ်သူကအထင်မှားနေလို့လားဗျဟာမဟုတ်ပါဘူးရှင် ကျမပေါ်သူချစ်တာလည်းမပြောပါနဲ့တော့သူကချစ်ဆိုတဲ့အတိုင်းတချစ်တဲ့ချစ်နေတော့တာပဲအကိုကြီးကဟိုးတုန်းကတစ္ဆာမဆောင်လို့ကျမဖြစ်ချင်တာဖြစ်နေတဲ့အထိသူမြင်လာရှာပြီးကျမကိုချစ်နေဦးမှာအော်အော်အော်မင်္ဂလာမဆောင်ရသေးတာသတိမချွတ်သေးလို့ပါသတိကျိုးမှမိမယူရမယ်ဆိုတဲ့စီတန်ကြီးကတော့တဲမနေနေပါဘူးလုံမလေးရာအကိုကြီးစီကကျမပြန်လာတာကဘွာကောင်လာထဲမှာဆိုတော့ သတင်းကျွအောင်စောင့်ရတာပေါ့ဒီနေ့ကသတင်းကျွလာပြီနေလေမနေ့ကဆိုဝါကျွတာပဲမဟုတ်လားကိုကိုချစ်စီကလည်းစားလာတယ်တစောင်းမုံလာဇန်10ရက်ကိုမင်္ဂလာရက်ရွေးထားတယ်တဲ့ပြီးတော့အိမ်အောင်ပရိဘောဂတွေလည်းဝယ်ချမ်းထားပြီးတဲ့အကြောင်းကမ်းမှုလှမ်းမှုကျွေးမှုမွေးမှုကိစ္စတွေရောအိုးစုံလို့စုံလို့ပဲတော်ရမမကြီးအကိုကြီးစိတ်ဆင်းရဲအောင်ပွားမနေပါနဲ့တော့အိုး အကိုကြီးကိုလုံးအောင်ပြောနေတာမဟုတ်ပါဘူးကဲပါလေတော်ပါတော့ကွယ်ဒီအကြောင်းนี่ဆက်မပြောပါနဲ့တော့မကြားချင်တော့ဘူးကဲဟိုဘယ်တော့ပြန်ရမလဲပြောကြပါဦးပြန်မယ်မမဟဲ့ဟိုနက်ဖန်ဆိုထမင်းစားပြီးမှပြန်ရနော်ဟုတ်ကဲ့တတိတွေမုံနေယူစုံတွေလည်းဝယ်ပြီးလိုက်ချင်သေးတယ်ကဲအားလုံးပဲချင်းချောင်းလက်ဆန်အပန်းဖြေကြအောင်ကျမလည်းဥပုံစောင့်နာလို့ ပတိစိတ်လိုက်ဦးမယ်နော်တောဘဂဝါ ETP အရဟံတောဘဂဝါ ETP တမန်တန်ဗုဒ္ဓောတောဘဂဝါ ETP ဝိဇာစရဏခန္ဓာ ကျေကျုပ်ထားတော့ကကန္နမတောင်တချင်းဆိုပြီးဆန္ဒရတီးနေတာကိုမြင်နေရပြန်ပါပြီ။ဟောဒုက္ခပဲပတိလဲစိတ်လို့ရမှာမဟုတ်တော့ပါဘူး။ဒုက္ခဒုက္ခဆင်းယူပကမြန်ကလေးကဘုရားသမားတို့ဒီတော့လည်းကမြင်မြင်ချင်း ချစ်ခဲ့ရတဲ့ကျုပ်ကဥပချစ်အရင်တွေ့အရင်ချစ်ခဲ့တယ်ရောက်မောင်ပေါင်းတင်ပါမယ်အော်အကူဟိအကူဟိနောက်မှတွေ့ရလို့အတွေ့နှောင်းပါတယ်လို့ပြောတာတော့မှမရဘူးငါ့ကိုသူချစ်ခဲ့ပါလားပြီးတော့လေနံနှစ်ဖက်နင်းတယ်လို့ဖြစ်နေတယ်ငါဘဝကိုပြောပြတော့လေလေနံနှစ်ဖက်မနင်းရင် အကိုကြီးဘက်ကဘာပဲဖြစ်ဖြစ်တစ်ဖက်သက်ဖိနင်းချလိုက်စမ်းမမြောင်ဘူးမလေးဥပုဆုံနာတယ်ဆိုတာအကိုကြီးဘူအောက်တင်းအကြောင်းစဉ်းစားတာနဲ့ပရိဒါစိတ်လို့မရတော့ပါဘူးနမောတတဘဂဝတောအရဟတောတမန်တမ္ဗုဒ္ဓတ္တ သုံးမအိပ်သေးဘူးလားအိပ်လို့မရသေးပါဘူးမမကြီးမမလင်းမြူခင်အကူကြီးစီတခေါက်လောက်အလေလာဝလာမမကြီးဘယ်နည်းနဲ့မှမဖြစ်နိုင်ဘူးမတောင်းရင်အိုးအကူကြီးရောမမစင်းနေတီမာရဲ့အိုးသူဒီလိုဖြစ်တယ်ဆိုရင်မမသူ့ကိုကြိတ်ပြီးတနာယူနေ ကြည့်ပြီးငိုယုံပဲရှိပါတယ်မမရေဟမ်အကူကြီးကိုချစ်တော့ချစ်တာပေါ့နော်အိုကွယ်ဒါရီကမတောင်းသိတဲ့အတိုင်းပဲလေမမခုယူမဲ့လင်နဲ့အကူကြီးကိုဘယ်သူကိုပူပြီးချစ်တလဲမမမမဥပုစောင့်လာတယ်ဒီကိစ္စတွေကိုမမမပြောချင်ပါဘူးမတောင်းရင်အိုးအကူကြီးကလူစုမှုမမမယူနိုင်ဘူးပေါ့နော်အိုး မမဥပုံစောင့်နာပါတယ်လို့စူနေမှပဲကွယ်အီလီမမစီကငါပြန်သွားရင်အကူကြီးရင်အေးစရာစကားလက်ဆောင်လေးတစ်ခွန်းလောက်တော့ယူသွားပြစီမမရေပါများလေတစ်ခွန်းနဲ့ငါပြပြစီအော်မမကိုစိတ်ဆင်းရအောင်မလုပ်ပါနဲ့မတောင်းရင်မမကိုဆွဲတဲ့စိတ်နဲ့ သူတိမာမတိခင်လေမမစီကတတိငောင်းကြားနိုင်စီချလွတ်လွတ်ပါမမရေတခုနေမိဖုရားစီနုံဒီမှာမမြဝဲမမြဝဲဓာတ်နဲ့ထိုးဖို့ကျုပ်ကိုကြံစီတော့ကကျုပ်တော့တေသွားရင်တစီဘွားနဲ့မမြဝဲတော့ကတကောက်ကောက်လိုက်နေမှာနားလေလား မတော်ရှင်မမပြောမယ်ဘာမှမမကိုအထူးတထွေတွေမင်းမနေနဲ့တော့သူမမကိုစွဲတဲ့စိတ်တစားနဲ့မမကြောင့်သိရမယ်ဆိုရင်မမလည်းမင်းဒီလိုပဲစိတ်တစားနဲ့သိမှာပါပဲလို့သာအတူချုပ်ပြီးပြောလိုက်ပါတော့ကွယ်နော်ဟုတ်ကဲ့ ငါညီမမမစိတ်ရှုပ်လုံးလို့ဒီအကြောင်းလေးကိုဒီမှာပဲရပ်ပါတော့ကွယ်အိုးမမမမချီရတန်းနဲ့များစိတ်စင်းရခံရတယ်လို့မမရေသငယ်ငါသိဘူးမြင်မှုသလိုလို့ အတော်ကမှတ်မိသားပဲဟိုလေအတော်ရင်လူချမ်းစီးသွားတဲ့ဘုံအုံလေးနဲ့ပါလာကျွန်တော်ဘောတော်ရဲ့ဘုရားကြီးဒီလိုအလုံးမျိုးတွေမလုပ်တော့ဘူးပေါ့နော်อืมကြက်ရင်တော့လောက်ရမှာပဲတော်ရင်မြတ်စွာဘုရားအတော်တို့အိမ်တော့ချမ်းသာပေးပါကွယ်အိုဗျာငွေကြက်ရင်တော့လုတ်သိလောက်ရမှာပဲတော်ရင်ဘုရားကြီးတော်သမီးမြင်တာတော့ထောက်ပါအောင်ကွယ်ဟဲ့အင်းဗျာကြက်ရင်တော့လောက်ရမှာပဲသမီးမမေ သမီးလူတွေကိုကြည့်ပြောပါဦးမိမိကလည်းကလေးလေးကြာနေတာသမီးကလည်းရီဖို့ပဲတတ်တယ်တို့တို့ကဝမ်ဘဲသားရင်ရွှေချကျွေးရင်ကြက်ပေမဲ့မလူဖို့တော်ကြီးဘယ်နဲ့လက်ကျွေးမလားဟုတ်ဟုတ်ကိုကောင်းနေကိုတခါရကလည်းအလကားအတော်စိတ်ဆင်းအောင်ကဲမမကြီးငါတို့ပြန်ကြတော့မယ်အာမအောင်မလဲဝေးအော်မမတော့ပါဦးမတောင်းရင်ရော့ ဒီစားစရာတောက်စရာတွေကိုဒါအကိုကြီးကိုပေးလိုက်နော်အေးအေးပြီးတော့ဒီစာကိုလည်းပေးလိုက်ပါကွယ်ကဲကျုပ်တို့ကိုခွင့်ပြုပါအောင်ခင်ဗျာကဲဒေါ်ကြီးကျွန်တော်တို့ပြန်တော့မယ်နော်မကြောက်ပါနဲ့တော့ဗျာမမကြီးငါတို့သွားကြရမယ်နော်အေးအေးအေးသွားကြသွားကြနောက်ကိုလည်းခဏခဏလာလဲနော်မတော်ဟုတ်ကဲ့မမ နှစ်ရက်တရက်နှစ်ရက်သုံးရက်လေးရက်လေးရက်နမောင်လူတော်တာလေးရက်တောင်ရှိပါဘကောလားဘာနဲ့ဖြစ်လို့လောက်ကြားနေကြပါလိမ့်မလဲဟာဝေးဆရာကြီးဆရာကြီးဟပေါ်လေဟာဝန်လာလိုက်တော့လာတော့ပဲဗျာဟာလက်ကြီးတော့မျောနေလေရတာကွာခါမှာငါသိပါတယ်ဆရာကြီးဟာ ဆရာကြီးလည်းပြီးတော့ကျိုင်းလေဓာပြီးနေပြီလို့တော့ငါသိတာပေါ့ကွာဘယ်နဲ့လဲနားမို့အေးတော့အောင်ရဲ့လားဟဲ့တော့ကငါမေးတာဖြေစမ်းမအောင်ကွာဖြေပါမယ်ဆရာရဲ့ဘာဖြစ်လာတာလဲဥပေါ့လူဟမ်ပြောစမ်းမပြောစမ်းမပြောစမ်းမကိုကြီးဟမ်ကိုကြီးကိုလေးမကစားပေးလိုက်တယ်ဟာလားဘယ်မလို့ဘယ်မလို့ပေးစားပေးစားရလို့ချင်းငါဘာဖြစ်လို့မပေးတာလဲကျေစမ်းမအောင်ကိုကြီးဟမ်ဟိုမမကမှားလိုက်သေးတယ်ပြောစမ်းဘာမှားလိုက်တယ်လဲကိုကြီးကို ရှိပါတယ်တဲ့ဟလားဒါပေမဲ့ဥပချီရဲ့တစ္ဆာကိုသူပြည့်စည်ပြီးအကိုကြီးရဲ့မြတ်တာကိုသူလက်ခံဖို့မစွမ်းတာတော့လို့မမကိုဆွဲတဲ့စိတ်နဲ့အကိုကြီးတင်မယ်ဆိုရင်မမလေးအကိုကြီးချောင်းပဲတရားမှာပါပဲကြည်စမ်းကြည်စမ်းကြည်စမ်းမမြဝဲမမြဝဲမမြဝဲငါ့ပေါ်မှာထားတဲ့မြတ်တာအေးရမမြတ်တာပါလားမမြဝဲရဲ့ သူငါ့ပေါ်မှာတကယ်ရှိရှာသားပဲတကယ်ရှိရှာတယ်ဟေးဟေးဆရာပြီးတော့လေဘာဖြစ်လဲပြီးတော့ဥပချင်းနဲ့အမကြီးလက်မထရသေးဘူးဘာဘာဘာဘာဘာဘာဘာဘာသူကဘာပြောလဲဥပချင်းနဲ့မမရဝင်လက်မထရသေးဘူးဟုတ်တယ်လားမင်းပြောတာဒီစကားဟုတ်တယ်ဆရာကြီးဟမ်မမရဝင်ကျွန်တော်တို့စီကပြန်သွားတာကဝါကောင်လာကြီးမှာဆိုတော့ဝါဒင်းကြီးမှာမင်္ဂလာဆောင်လို့မရသေးတော့ဝါကျွတ်ပြီးမှမင်္ဂလာဆောင်မှာဘိုးဆရာရဲ့မင်းပြောတာဝါကျွတ်တာဆိုတော့ဟမ် အမင်းပြောတာမှန်မင်းတော့သူခဟုတ်ပါလေဆရာရဲ့သိမှန်မှန်မင်းတော့အမှန်မင်းတော့အမှန်ပါဆရာရဲ့မင်းတို့ပြောတဲ့မင်္ဂလာဆောင်တာတော့ငါမသိပါဘူးကွာဟာအေးဥပချင်းနဲ့လူမလေးနဲ့မညာတာတော့အမှန်ပဲဟေးအေးဟုတ်တယ်အကိုကြီးဒီတော့အကိုကြီးကိုစားစရာတွေလက်ဝယ်ပေးလိုက်ပါလေဥပချင်းနဲ့မမြောက်ဝင်လက်မထရသေးဘူး ရင်မထရရမမြဝဲမမြဝဲငါသိချစ်တယ်မမြဝဲဥပချစ်နဲ့လက်မထရသေးဘူးဆိုတော့သူပေးလိုက်တဲ့စာကိုဖွင့်ဖတ်ကြည့်ရင်ငါဘွားရရှိခီးစီသိနိုင်တာလေကဲ ကိုကြီးမြရဲ့ကျေးဇူးရှင်ဘူအောင်တင်ရှင်ပိယေဟိဝိပယောကောဒုက္ခဆိုတဲ့စာရဲ့အရာတာကိုအကိုကြီးမိမိရရခံစားနေရတယ်လို့မြလည်းတိတိကျကျခံစားနေရပါတယ်အကိုကြီးရဲ့အပေါ်မှာမြရဲ့မြစ်တာမှာအကြီးညိုတွေ တရားရီဂယုဏရီပါရောရှင့်နှိုးဆွတ်နေသဖြင့်အကိုကြီးကိုအချစ်ချိန်တွင်ရှာလေးချောင်းမြဝန်ခံပါလေမြရှင်းရှင်းဝန်ခံရတယ်ကိုကိုချစ်ကိုတစ္ဆာရှိမှုအကိုကြီးရဲ့မေတ္တာရှိပါတယ်မေတ္တာနဲ့တစ္ဆာတိုက်ပွဲမှာအကိုကြီးနဲ့မြတို့ရဲ့မေတ္တာမှာမိမြပင်ထင်းထင်းရှားရှား ကြီးညာတော့လေနှစ်ဦးမြစ်တာမဖြစ်ဖြစ်ပေါ်လာမိခဲ့တာအင်းအားစုဆောင်ခဲ့တဲ့ကိုကိုချစ်နဲ့သဘောတူပနက်ခဲ့ကြသည်တစ္ဆာတရားဤအောက်တွင်အကိုကြီးရဲ့မေတ္တာတရားတော်မှာခြေနောက်ကြည်ပြောက်သွားခဲ့ရပါတယ်အကိုကြီးမိမြတ်သောစိတ်ထားရှိတဲ့အကိုကြီးမြတ်ဝချီယုံမှန်ပစ္စုပန်တန်တရား နှဖျားသောဘဝမှာမြတ်တစ္ဆာတည်သောမိမကောင်းတူဖြစ်စီကိုမျောတွေးထောက်ထား၍မြတ်အားမိဖြစ်လိုက်ပါတော့လို့ယူသေးစွာတောင်းပန်ပါတယ်ကျမ်းမာချမ်းသာ၍စိတ်တစ္ဆာဒုက္ခဖြည့်စွမ်းနိုင်အောင် ဒုညပေါ်ပေါက်နိုင်ပါစေအခုရှိအားဘယ်တော့မှမမေ့တော့မမြဝင်းမြကိုချစ်ယွန်းမှန်ရင်ပြစ္ဆုတ်ပန်တန်တရာနှဖျားသောဘဝမှာမြတစ္ဆာတည်သောမိမကောင်းတူဖြစ်အောင်မြမိမကောင်းတူဖြစ်အောင်ကဲဒုက္ခပေါ်လို့ရဲ့နမ်းဖို့ရေလာကြပါဦးဟေ့လာပါဆိုင်လာပြီလာပြီ ဘာဖြစ်တာလဲဆရာဘာမှမဖြစ်ဘူးသူကဘာမှမဖြစ်ဘူးတို့နှစ်ဖန်ရန်ကုန်သွားမယ်အစင်းနဲ့လှုပ်ထားတာပဲဟေးမနဲ့လှုပ်ထားလေကိုကြီးရဲ့ငါတို့ကိုပြစ်ထားခဲ့တော့မလားဟိုနင့်ပါခေါ်သွားမှာပေါ့ဘောလူလူလူစရလိုက်ခဲ့ရမယ်လေဟာတို့တို့ဒီမြေကြီးနဲ့ဒီတဲတွေကိုပြစ်ပြီးမလိုက်နိုင်ဘူးထင်နေဆရာကြီးရဲ့တို့မပါပဲမဖြစ်ဘူးလားကွယ်ကြည့်ရင်လည်းနေခဲ့ပါရစေ ရန်ကုန်မြို့ဆိုတာတို့လူတော်သားတောင်သားတွေတွေ့ရံမကုန်ဘူးဆရာကြီးမတော်ကတိုက်မဲ့ရန်ရောကပိုက်နိုင်တွေရဲ့ရန်ရောအသက်မရှူတောင် ပြည့်ကျက်နေတဲ့လူတွေရဲ့ရန်ရောအိုရှုပ်နေတာပဲဟေးမျက်စိရောနားရောအနာမပိရတဲ့ရန်ကုန်ကိုတို့မလိုက်ပြရစေနဲ့ကွာနောင်မပဲတခါလာလေပါမယ်ဆရာကြီးနေတဲ့နေရာသာတို့သိပြရစေကွယ်ဒါဖြစ်ရင်လည်းနေခဲ့ပြီးတော့ နောက်မှပဲအခွင့်အလန့်ကိုကြည့်ပြီးတော့ကျုပ်လာခေါ်မယ်နော်ကဲဒုက္ခခင်ဗျာမို့ကဲသွားဖို့သာစီစဉ်ကြပြီတော့ဟေးနေပါအောင်ဆရာကြီးရဲ့ဘာဖြစ်လို့လဲဆရာကြီးပဲနေ့စီမလားညစီမလားနဲ့အိုးဘာလဲရှောက်ပြောလူမလေးစိတ်နဲ့စိတ်တစားနစားသုံးစားဖြစ်နေတဲ့ဝေဒနာခုတော့လေ မကြီးသည့်တဝက်ထမ်းချက်တဝက်နဲ့ခါချင်းတွေခါချင်းတွေအုံးနေတဲ့ထန်ချက်ပြူစုံကြီးကိုပြည့်နေတာပဲကွာနော်ကဲဒါထားပါလေဒါထားပါဒါထားပါခမရတို့သုံးဖို့ဆွဲဖို့ငွေတစ်ထောင်ကျွန်တော်ထားခဲ့မယ်နောက်လဲအစင်သိရင်သိလို့ကျုပ်လာပြီးတော့ပေးဦးမယ်လေနော်ခမရတို့ဂျေစုကိုကျုပ်တစ်သက်လုံးမမေ့ပါဘူးကျုပ်နားလဲပါတယ်နားလဲတယ်ဆိုတာကိုလည်းခမရတို့နားလဲစေခြင်း။ကဲဒုက္ခဟုတ်ပါဆရာဒီနေ့ပဲဆင်းသင်းပြင်ထား နေ့ပြန်မနေ့ဒီနေရာနေငါမခွဲခွာခြင်းပဲမဲ့လဲငါအနေနဲ့တော့သွားမယ်ဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာကြီးဟေးဝိဆရာကြီးရန်ကုန်သွားရင်ကြည်သွန်းတော့စုငွေတစ်ထောင်ကြေညာထားတာကဒီတိုက်ရှိနေသေးတယ်ကွနော်နောက်ထပ်စုငွေတစ်သောင်းများဖြစ်နေမလားမသိဘူးတတိဆိုတာပိုတယ်မရှိဘူးဆရာကြီးရဲ့နားလဲပါတယ်ဥပုလူရဲ့နားလဲပါတယ်နားလဲပါတယ်စုငွေတစ်ထောင်မကလို့တစ်သောင်းတစ်သိမ့်ပဲဖြစ်ဖြစ်ဘုံနေကမမှုဘူး နော်အဲ့တော့ကိုပေါ်လူဆရာကြီးတသောင်းနဲ့6လည်းကြုံမကြောက်ဘူးတသိန်းနဲ့6လည်းကြုံကြောက်ဘူးဘိုးအောင်တင်ကတော့သွားမယ်ဥစားသွားပါ Now there's no more sickness in me Well my dear little girl I'm coming back to Rangoon to wish you hello and to wish you how are you getting on ဘိုးအောင်တင်ပြန်လာပြီချစ်ဆုံးကိုလူယူခြင်း ဘိုးအောင်တင်ပြလာပြလာပြလာပြလာယူနာရှင်ဘိုးအောင်တင်ဘိုးအောင်တင်ပြန်လာပြီဟဲ့ဘိုးအောင်တင်1500ကုန်ရဲ့ထဲမှာယုံမထွက်နိုင်တဲ့ဘိုးအောင်တင်ဖြူမဲ့သန်းနှလုံးမုံမုံချစ်ချစ်သိလိုတဲ့ဘိုးအောင်တင်အတန်းပေါ်ဘိုးအောင်တင် တင်ပြန်လာပြီဟဲ့ဘိုးအောင်တင်မီမီဒီနေ့တစားမှုလာစံတရရှိပြီနော်ကိုကိုချစ်စီရလဲဘာစားမှလည်းမလာသေးပါလားမမီလာမှာပေါ့သမီးရဲ့အိုးခေါင်းဝင်ပစ္စည်းတွေသမီးစိတ်ကြိုင်းကြတဲ့နေရာမှာအံ့နော်ဟုတ်ကဲ့ပါမမီ မင်္ဂလာပွဲကြရင်တောင်သမီးလေးဝတ်ဖို့မမစ်စိန်လေတုံလေးလက်ဖွဲ့ဖို့သမီးအတွက်အမြတ်တနိုးထားတယ်။အိုးနေပါစီမမီရေမမီကအသက်ကြီးပြီပဲမမီရဲ့အိုစာမင်းစာအတွက်ထားပါ။သမီးအတွက်ဆိုကိုကိုချစ်ကလူလေးသေးမရှိပါဘူးမမီရဲ့။ဘာတော့ဒါပေါ့သမီးရဲ့။စားပါလေပြုတ်မမြဝင်းနဲ့။အော်မမရဲ့စားပါကွယ်ကျေးဇူးပါပဲ မြဤကုကိုချစ်မြရမျက်နာငွေလာဝပပမြင်လို့လှပါပြီကွယ်အမေပုံလိုက်တာဒါပေမဲ့ကုကိုချစ်မှာတာဝန်နဲ့ဝတ္တရားခန္ဓာကိုယ်ကိုစုပ်ပိုင်ထားလီတော့ကိုကိုချစ်မင်္ဂလာရဲ့မတိုင်မီတဆောင်မုံလဆန်9ရက်နေ့ကြာမှာပဲလာခဲ့တော့မင်းမျော်လင့်နော်မြိုင် ကိုကိုချစ်ဘာများလို့သမီးရဲ့အော်မမီကိုကိုချစ်လေနောက်လေးရက်နေရောက်တော့မေးမမီရဲ့ဟုတ်တယ်ဟုတ်တယ်မိသားစရာကသမီးဟုတ်တယ်ငါသမီးလေးလေမမီမုံဘချစ်အလာဦးလက်ချိုးရေတွက်နေရတာနဲ့မောနေပြီနဲ့တူရဲ့မမီဟာလေလာမှာပေါ့သမီးရဲ့ဒီနေ့မှလာစားနှစ်ရက်ထက်ရှိသေးသလား ။တန်ညိုးစာပါတယ်ပြုမမြန်ဝင်းအတွက်ဟင်းဟုတ်လားဘသူစီကပန်ညိုးစာများလေညံ့ညံ့ဖောက်ဆမ်းမှာသမီးရဲ့ညံ့ညံ့ဖောက်ဆမ်းဥပချစ်အသေးအံဖြစ်နေသည်မမြဝင်းအမြန်လာပါဟေးဟေးမမီကိုကိုချစ်အသေးအံဖြစ်နေတယ်တဲ့ဘယ်လိုလုပ်လိုက်ရမလဲဟင်းမမီဘယ်လိုလုပ်ရမလဲသမီးမှားတာကိုသမီးလိုက်သွားမှာပေါ့ချင်းရော ရှင်မေမေကြီးသွားညီမမဝတ်စားနဲ့ညီဝတ်စားပြင်းကြီးရန်ကုန်သွားရမယ်ဟုတ်ကဲ့မေမေကြီးကဲသမီးမေမေညရထားနဲ့လိုက်ဖို့သာပြင်မေတော့ဟုတ်လားဟုတ်ဟုတ်ကဲ့ပါမေမေရေထားထွက်တော့မယ်နဲ့တူတယ်ဟုတ်တယ်သမီး မောင်ဘတ်ချင်နေကောင်းတာနဲ့မမြန်ပြန်ခဲ့ကြနော်ဟုတ်ကဲ့မမေဒီမှာစီစဉ်ရရှိတာအကုန်လုံးမမေစီရင်ထားလိုက်တယ်ကြားလားသမီးဟုတ်ကဲ့ပါမမေဟာမမေရထားထွက်ပြီသမီးသွားမယ်နော်အေးသွားတော့သမီးလေးသွားတော့ကျင်ယုံနင်မမကိုယူဆိုင်နော်ဟုတ်ကဲ့စိတ်ချပါမမေကြီးအော်ကိုကိုချီငါပေါ်သူထားတဲ့မိတ္တတရားကကြီးမားလာတော့ သူ့ရဲ့အပေါ်ငါရဲ့သစ္စာတရားလေးခိုင်မြဲရတာပေါ့လေကိုကိုချစ်ချမ်းပါပါစေလူညာဆုတောင်းလိုက်ပါတယ်ေးတကယ်အောင်ပေါ့မမြဝင်းကိုမတော်မှမမြင်ဘူးတော့ကြည်ယုံကြီးရှင်မမကိုကိုချစ်စီကတယောက်ယောက်တော့အကျိုးလွတ်ထားလိမ့်မယ် အဲ့ဒါနည်းနည်းပါးပါးအပြင်ကိုလဲကြည့်ပစ္စည်းတွေကိုလည်းဂယူးဆိုင်နော်ဟုတ်ကဲ့ပါမမရဲ့စိတ်ချပါဒေါမြဝင်းရို့ပြေရဒေါမြဝင်းဟောကြည်ယုံမမတို့ခေါ်တာနဲ့တူတယ်အဲဟုတ်တယ်မမကြီးဟုတ်တယ်အော်ဒီအမကြီးကမမြဝင်းထင်ပါရဲ့ခင်ဗျာနော်ကျမပြေရမမြဝင်းပါရှင်အော်ဟုတ်ကဲ့ကျွန်တော်ဆရာဥပချစ်ကအကျူခိုင်းလိုက်လို့ပါခင်ဗျာဟုတ်ကဲ့ပါရှင်ကျေးဇူးပါပဲကြည်ယုံရင်ပစ္စည်းတွေတဲခိုင်းဟိဟုတ်ကဲ့မမကြီးပစ္စည်းတွေကျွန်တော်တို့ကူတယ်ပေးပါမယ် ကားလည်းပါပါတယ်ဟုတ်ကဲ့ကျေးဇူးပါရဲပါဟမ်ပစ္စည်းဝိုင်းတယ်ပါကွာညံညံလို့ပဲဟုတ်ရပါကဲကားပေါ်တက်ပါခင်ဗျဟုတ်ကဲ့ရှင်ကိုချစ်ကပြေလန်းကမယုံမနေတာမဟုတ်လား။အော်ဟုတ်ပါတယ်ခင်ဗျာ။အခုပူပချစ်ကဘရုကင်လန်ကမ်းနားဘက်မှာပြောင်းနေပါတယ်ခင်ဗျာ ဟုတ်ပါတယ်ခင်ဗျာရောက်ပါပြီခင်ဗျာဟုတ်လားတိုက်ထဲကိုကြွကြပါ ပစ္စည်းတွေကျွန်တော်တို့တည်ခဲ့ပါမယ်ဟုတ်ကဲ့ပါရှင်ကျေးဇူးပါပဲကျင်ဦးလာဟိဟုတ်ကဲ့မမမြရှင်အအကူကြီးမြကိုကျုပ်ဒုက္ခတွေရင်ခွဲပြခြင်းတော့အကြီးလို့ဒီကိုခေါ်လာရတာပါမြစိတ်မဆိုးဘူးလို့လည်းယုံကြည်တယ်အကူကြီးကိုမြပေးလိုက်တဲ့စားရရရဲ့တာနေ ညောင်မမိနိုင်တာညောင်ညောင်နှိမ့်ဆက်တာနဲ့မတူလားရင်ကိုကြီးမငင်းပါဘူးဗျာကိုကြီးမငင်းဘူးမငင်းဘူးမမဝင်အပြစ်တင်ကျင်တဲ့ဆိုရင်လည်းတင်နိုင်တယ်ဒီနေ့တည့်ထဲကျုပ်ကိုငဲ့ညာတယ်ဗျာကျုပ်ဆက်ကိုရှင်းဖို့မနေနိုင်ဘူးလားဗျာပြီးတော့မမဝင်ကိုကျုပ်ပြန်ပို့ခိုင်းထားပါတယ် စိတ်ချပါအကူကြီးဒုက္ခဟိုမြတ်ကွင်းကွင်းကွက်ကွက်မြင်ပြီတိပြီမို့ပြောနေဖို့မလိုတော့ပါဘူးကိုကြီးရေထပ်ပြီးပြောတဲ့အတွက်အကိုကြီးရောဟာရီယာမြပါနေစလုံးအဖို့နေမှုမှုပဲရှိတယ်သူကတော့မမြဝင်ချစ်တာမှားမယ်နော် ဦးတော်ရီအကိုကြီးတိပါတယ်ဥပချေပေါ်မမြဝင်ထားတဲ့တစ္ဆာတရားကိုတော့ဘယ်နည်းနဲ့မှမဖြစ်နိုင်ဘူးဆိုတာမှန်မဲ့နော်ဟုတ်လားမြင်ဟမ်မှန်ပါပဲအကိုကြီးညညပင်းနေမှာတစ္ဆာကိုမဖြစ်နိုင်ဘူးဟုတ်ပြီဟုတ်ပြီ မြန်မာသစ္စာနဲ့မြစ်တာလမ်းနဲ့သွေးပြလန်းကိုချီဥတရားနဲ့မသိလို့မြတ်ဒုက္ခသိကြီးရကိုကြီးဒါပါပဲမမြဝင်ဒါပါပဲဒါပါပဲအကူကြီးနားနဲ့ဆက်ဆက်မမြဝင်နှုတ်ကထွက်တာကိုကြားကျင်တော့အခုလိုကြံစီပြီးခေါ်လာရတာပါဘယ်တော့ပြန်ညင်တယ်လဲ When do you want to go back you want to go back now တန်ဖို့ပြင်မယ်လေအကူရပူရအချင်းပြန်မယ်ကျုပ်ကတော့ဘယ်တော့မှ ပြန်မပို့ခြင်းဘူးရှင်းရှင်းတာဖြင့်တာဖြင့်မြားကိုမြားကိုတစ္ဆာတစ္ဆာအပြစ်ခံရကြမနေဘူးလားဒါဖြင့်မမြဝင်းတစ္ဆာစောင့်အားရှိအောင် ကျုပ်ကအသက်ဆွန့်ပြီးကူညီမယ်လို့အစောကြီးတွေကကြိုတင်စီမံထားတာပြခြင်းပါတယ်ခင်ဗျာပြခြင်းပြခြင်းအကူကြီးပြောတာညံနာမလဲဘူးညံနာမလဲဘူးမမဝဲနားလေစီရမယ်တောင်းလေးပါ just a few moment just a few moment ဒီနေ့ပဲပြန်ပို့ပေးမယ်လေခဏလေးခဏလေးတီးခါမှာ တောင်းကလေးပါဒုက္ခဒုက္ခညာဆရာငါစီစဉ်ထားတဲ့အတိုင်းအားလုံးကိုသွားပြီးအစင်းနဲ့ပြင်စမ်းဆရာရဲ့ပါလေကျွန်တော်တောင်းပန်ပါတယ်ဆရာဆရာသိမဲ့ဆိုရင်ကျွန်တော်တို့ဘယ်သူ့ကိုအားကိုးရမှာလဲဆရာဟမ်မိုင်အခုကြီးကရအောင်တားပြပါဦး မမရှိမသူကသူတက်တယ်မလို့လေငါလည်းဘယ်လိုနေရမှမသိပါဘူးမမကြီးအကိုကြီးဒါဒါဘာလုပ်တာလဲတသက်မရကိုခေါ်ရင်ဒုက္ခပေးနေတာပေါ့လေဟုတ်လားပြောစမ်းမအောင်ကိုကြီးခဏလေးသိခံမှာမမြောက်ဘူးခဏလေးသိခံမှာဒုက္ခဗျာ မင်းကဩဇာကိုဘယ်တော့မှလှရဘူးတလေသွားအားလုံးကိုသွားပြီးအစင်းနဲ့ပြင်စားခွာကိုဟုတ်ဟုတ်ကဲ့ပါဆရာဟုတ်ကဲ့ပါအကူကြီးတေတော်ရပေါ့လေဟင်မြာကိုတက်တက်စိတ်ဆင်းအောင်လုပ်နေတာလားဟင်အကူကြီးမြာအကူကြီးကိုချစ်ပေးမယ်မြာမြာမိမ့်မရုပ်တရားအပြစ်မခံမရစေနဲ့ရှင် မမြဝဲရှင်ကိုစိတ်ဆင်းရအောင်ပြုမိတယ်ဆိုရင်ကျုပ်ကိုခွင့်လွှတ်ပါကျုပ်တောင်းပန်ပါတယ်မမြဝဲ I'm terribly sorry ပြီးပါပြီဆရာပြီးပါပြီကဲမမြဝဲလာပါလာပါတောင်းလေးလိုက်ကြည့်ပါတောင်းလေးပါတောင်းလေးလိုက်ကြည့်ပါ ကျုပ်ဘယ်လိုစီစဉ်ထားတယ်ဆိုတာလာပါဟဲ့ကြီးစမ်းပါအိုးလာပါမမြဝင်လာပါမြမတည်ချင်ဘူးမတည်ချင်ဘူးကြည့်အောင်လေးပါမမြဝင်လာပါကြည့်အောင်လေးပါမြမလိုက်ဘူးကြည့်လည်းမကြည့်ချင်ဘူး ကဲဒါပြီးကျုပ်ကထမ်းပြီးခေါ်ရတာမှာပေါ့ဟုတ်လားကဲလဘာကူကြီးလဘာမြတ်မကြည့်ပါစေနဲ့မြတ်မကြည့်ပါခဏလေးပါမမြတ်ခဏလေးပါခဏလေးကျုပ်မမြတ်ဝင်ကိုပြည့်ပြည့်ချင်းပြန်ပြီးတော့ပို့ဖို့အားလုံးစီစဉ်လုပ်ထားပါတယ်နော်ခဏလေးပါလာပါလာပါကဲဟောရမကြီးမမြတ်ဝင် ကျုပ်သေးရင်ပြင်မှုတယောက်ဂရင်နဲ့အလောင်းစင်ဟောဒီမှာအစိပ်ပလင်းဟောဒီမှာက6လုံးမြို့တနာဖေရဖေရဟောတာကတော့လူစိုးကြီးဘုံအောင်တယ်မိမိကိုယ်ကိုမိမိတတ်သေးကြောင်းရစ်ထားတယ်ကိုကြီးဓမ္မငွေဆက်ကူနဲ့စိန်ရွှေကြောက်တံပရမများတယ်ဒါရီနဲ့မြနဲ့ဘာမှမဆိုင်ပါဘူးဆိုင်မတော်ကမမြဝဲဆိုင်မတော် ဒီပစ္စည်းတွေကဥပ္ပချင်းနဲ့မမြောက်ဝင်အတွက်မင်္ဂလာလက်ဖွဲ့ပစ္စည်းတွေပါဒီငွေတွေနန်းပုံနဲ့ဒုက္ခကတဝက်ယူတဝက်ကိုမမြောက်ဝင်ကျုပ်အတွက်ဒါနပြုပါအကူကြီးတနတ်နဲ့စိတ်ပလင်းတစ်ခုကိုကျုပ်သုံးမယ်မမြောက်ဝင်မြောက်မြောက်တက်တဲ့အချက်ကင်နေတာလားအကူကြီးမင်းရဲ့လှကြည့်လားမမြောက်ဝင်မင်းရဲ့လှကြည့်လားမင်းရဲ့လှကြည့်လား မမြဝင်းရဲ့သစ္စာတရားခိုင်မြဲ၍အတွက်အောင်တဲ့အသက်ကိုမင်္ဂလာလက်ဖွဲ့ပစ္စည်းတစ်ခုအနေနဲ့လက်ဖွဲ့နေတဲ့လူကမှမမြဝင်းဒီစကားကိုမေးရလှကြည်လားဟမ်မေးရလှကြည်လားမမြဝင်းပြောစမ်းပါဦးမြောက်ဘာလို့ရမှာလဲရှင်မြောက်ပြောပါဦးကျုပ်သေးသွားရင်ကျုပ်အလောင်းကိုဒီကရင်ပေါ်မှာလူမြင်ကောင်းအောင်ရှိနေပါစေ ကျန်တဲ့တောင်ကပလိနဲ့ဆေးုံကတောင်ဝင်ယူပါလိမ့်မယ်ကျုပ်ကသေးရမှမလွဲပါဘူးကိုကြီးမရဝင်းစီကစာသတင်းမကြခင်ကတည်းကကျုပ်ကသေးဖို့ဆုံးဖြတ်ပြီးသားပါဒါပေမဲ့ဟောသေးချင်းသေးမမရဝင်းကိုအတိပေးပြီးမှမမရဝင်းရှေ့မှာသေချင်တာနဲ့အစင်သင့်တယ်လို့ကြည့်လို့ရတာပါ ဖြစ်မဖြစ်ရလေကိုကြီးကျုပ်ကိုခွင့်လွှတ်ပါမမြဝင်ကျုပ်ကိုခွင့်လွှတ်ပါမမြဝင်ကိုကျုပ်မရတာသေတာနဲ့အတူမို့လို့မမြဝင်သစ္စာစောင့်ထိန်နိုင်တဲ့မိမမြတ်တယောက်ဖြစ်စီရေးကို အားပေးတဲ့သဘောနဲ့ကျုပ်အသက်ကိုစွန့်ပြီးကျုပ်မမြဝင်းကိုချစ်ကြောင်းတက်တည်ပြရတာပါဒီကိစ္စတွေပြီးပြီးချင်းမမြဝင်းကိုဥပချစ်စီကို ကျုပ်တပည့်တွေကလိုက်ပို့ပါလိမ့်မယ်ဘာမှမပူနဲ့ဒါပါပဲမပြမလို့ဒါပါပဲအိုးအကိုကြီးဒီဒီတနာကြီးကဘာလုပ်တာလဲမြတ်တောင်းမမရစေအကိုကြီးမြတ်တောင်းမမနေပါနဲ့မြတ်ရဲ့တောင်းမမနေပါနဲ့တောင်းမနေလို့လဲကျုပ်နဲ့မမြဝင်းဘွားဘာထူးနိုင်တော့မှမဟုတ်လေမထူးပါဘူး မြောက်စဉ်းစားဖို့အချိန်ပေးပါအောင်ကိုကြီးရေမြောက်မြောက်စဉ်းစားပြရစေအိုးမြမရှီတူလေတဘူးနောက်ဆုံးလေလဲတော့ဆိုသလိုအကိုကြီးကိုချစ်တဲ့မြတ်တော်နော်ကောက်ကောက်ပါအောင်လိမ့်မရင်လေသစ္စာမေးရင်မိမ့်မ ဂတိမတီးတဲ့မင်းမယုံလို့မြောက်ကိုပြောကြတော့မေမြောက်ရဲ့ဒုက္ခတွေကိုငယ်ပြီးမြောက်ကိုစဉ်းစားဖို့အချိန်ပေးပါဦးကိုကြီးရဲ့